အခုဘေးရွတ်သွားကြတာတော်တော်အဖြတ်တော့ညီညာတယ်။ဒါလိုအဖွဲတွေတော့များများကြီးသူ့ပေါင်းရွတ်တာတော့ညီတာတော်တော်ရှားတယ်။အမှန်တမ်းပြောရရင်ဟိုဦးဇင်းတို့ဘုန်းကြီးတွေတောင်မှအဲဟိုเจ้าတွေเจ้าကဆွေးရွယ်ဒီလိုမညီဘူး။အခုတော်တော်ကိုညီပါလေ။ရန်ကုန်ကဒကာကြီးတွေနေနဲ့ဘုလိုကြိုးကြိုးစားစားနဲ့ဟိုပရိတ်ကျက်မှတ်ပြီးရွတ်နေကြတာသိဝန်သားစရာကောင်းပါလေ။ ဒီနေ့ညပြောရမှာကတော့ကိုရွတ်တာဖတ်တာနဲ့ပတ်သက်ပြီးတော့များများပြောမှာပေါ့လေ။တခြားတချို့အကြောင်းတွေကတော့ကိုတခြားသာဝတိပါတွေလည်းရှိတော့ကိုတရားကမ္မတွေနေနဲ့ဖတ်နိုင်ပါလေ။အဲလိုဖတ်ပြီးတော့လည်းပဲနားလည်နိုင်တာလည်းရှိပါလိမ့်မယ်။အခုဟိုအထူးဂရုစိုက်ပြီးတော့ပြောမှာကတော့ရွတ်တာဖတ်တာကိုပဲဥစဉ်ပြော။အဲရွတ်တာဖတ်တာမပြောခင်တော့ကိုနည်းနည်းလေးပေါ့လေ။ဒီပရိစ္ဆဆိုတာဘာတုံးဆိုတဲ့အချက်မှာ ဒီပရိတ်တဆိုတဲ့ပါဠိကနေပြီးတော့ဦးဇင်းတို့မြန်မာလိုပရိတ်လို့ခေါ်လိုက်တာမြန်မာလိုပရိတ်လို့ခေါ်ရကနေပြီးတော့ဦးဇင်းတို့မြန်မာလူမျိုးကရာခောက်တန်မရှိတဲ့လူမျိုးဆိုတော့ရာခောက်ကိုရပလက်တန်နဲ့ဖတ်ပြီးတော့ပရိတ်ဆိုပြီးတော့ခေါ်လိုက်ကြဒါခုခါမှာတော့ကိုပရိတ်လို့ခေါ်မှပဲအမှန်လိုဖြစ်နေတာပေါ့လေအဲ့ဒီပရိတ်ဗမာလိုပရိတ်ကပါဠိလိုပရိတ်တဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့ဆင်းသက်လာတာအဲ့ဒီပါဠိပရိတ်တဆိုတဲ့ပုဂ္ဂိုလ်ကဟိုသူ့အ내ကဘာလဲဆိုတော့ ထဲဝန်းကျင်မှလာတဲ့ဘေးရန်တွေကိုကာကွယ်ဆောင်ရှောက်တတ်တယ်တားဆီးတတ်တယ်ဆိုတဲ့အဓိပ္ပာယ်အဲ့တော့ဘေးဥပအမျိုးမျိုးကိုဒီခြေဝန်းကျင်မှနေပြီးတော့ကာကွယ်ဆောင်ရှောက်တတ်တဲ့တရားကိုပြိဋ္ဌလို့ပဲခေါ်တာအဲ့တော့ဒီပြိဋ္ဌဟာဒီအခုခေတ်မှာပေါ်လာတာမဟုတ်ဘဲနဲ့ပေါ့လေဟိုးရှိခေတ်ကတည်းကရှိခေတ်ဆိုတာမြတ်စွာဘုရားလက်ထက်ကတည်းကရှိခဲ့တဲ့ပရိတ်မြတ်စွာဘုရားကိုယ်တော်တိုင်လည်းပဲဟိုပရိတ် ကိုရုပ်ဖတ်ဖို့နော်ပရိတ်ကိုသင်ယူဖို့ဆိုတာတိုက်တွန်းကြတာတွေဒါခုနကဒကာကြီးမောင်မောင်ပြောတဲ့ပြေကြီးနိဒာမှလည်းဒါတွေပါပြီးပါပဲအဲ့ဒီမြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုပြီးတဲ့နောက်လည်းပဲဒီပရိတ်ရွတ်တဲ့အစဉ်အစဉ်အလာဟာယနေ့တိုင်အောင်ရှိနေတာပါပဲအဲ့တော့ဒီတနေ့ကတက္ကသိုလ်မှာတော့ဆရာတယောက်ကမေးတယ်တုတ်ဆိုတာနဲ့ပရိတ်ဆိုတာဘယ်လိုထူးသလဲ ဒီမက်ပေါက်ကိုပေါက်ခေါ်တဲ့တရားကိုတုတ်အဲကံလည်းကင်းလို့ခေါ်တဲ့တရားကိုပရိတ်လားလို့ဒီလိုလဲသူကမေးပါတယ်အဲ့တော့အမှန်ကတော့ဝီနီးနဲ့အဘိဓမ္မာကလွဲရင်ပေါ့လေတုတ်တံပိဋကဆိုတာရှိပါတယ်။နောက်တုတ်တံပိဋကမှာတုတ်ဆိုတဲ့နာမည်နဲ့ခေါ်ရတဲ့ဟာတွေပဲများပါတယ်။တုတ်နာမည်နဲ့မခေါ်ရတဲ့တုတ်တံပိဋကတွေကစာဆိုလို့ဇတ်တို့လို့ဓမ္မပဒတို့လို့ထေရဂါထာထေရီဂါထာတို့လို့အပဒံတို့လို့ဒီလောက်ပဲရှိပါတယ် ဒီကနိကေမိသီမနိကေတန်ယုတ်တနိကေအင်္ဂုတ္တနိကေနဲ့ခုတ်တကနိကေကတချို့စာတွေဟာတုတ်လိုပဲခေါ်ပါတယ်အဲ့ဒီတုတ်တွေတဲကမှတချို့တချို့ကိုဒီဘေးဥပအန္တရာယ်ကို တားဆီးတတ်တဲ့အနေနဲ့ရွတ်ရတဲ့တုတ်တွေပေါ့လေအဲ့လိုတုတ်တွေကိုတော့ပရိတ်လို့ခေါ်တယ်အဲ့တော့ပရိတ်နဲ့တုတ်ဟာဘယ်လိုထူးတယ်လဲလို့မေးရင်တော့ကိုအဲတုတ်ကအများဆိုင်နာမည်ပေါ့အားလုံးနဲ့ဆက်ဆံတယ် ပရိတ်ဆိုတာကတော့ကိုဒီဘေးဥပကင်းအောင်ရွတ်တဲ့ဖတ်တဲ့ရွရဖတ်ရတဲ့တုတ်တွေနဲ့သာဆိုင်တယ်ပေါ့ဒါတုတ်ဆိုရင်တော့ကိုအားလုံးနဲ့ဆိုင်ပြီးတော့ပရိတ်ဆိုရင်တော့ကိုပရိတ်လို့သတ်မှတ်ထားတဲ့တုတ်တွေနဲ့သာဆိုင်တယ်ပေါ့လေအဲ့ဒီလိုအမှတ်ကြဖို့ပါပဲအဲ့တော့ရှိခါကဘယ်တုတ်တွေကိုပရိတ်အဖြစ်နဲ့သတ်မှတ်ထားတယ်လဲဆိုတာလည်းပဲဟိုဏိဒန်းထဲမှာတော့ပါပြီးသားပါပဲပေါ့လေအခုနည်းနည်းနားထောင်အောင်ကတော့မိလိနပညာပါဠိတော်မှာမိစုပါတမုတ်တိပညာဆိုတာရှိပါတယ် မစ္စုပါဒမုဒ္ိပညာကသူ့ရဲ့အခြေခံကပါလဲဆိုတော့ဒီဘယ်နေရာမှာပဲနေနေသိမင်းရဲ့လက်တွင်းကမလွတ်နိုင်ဘူးလို့မြတ်စွာဘုရားဟောထားတာရှိပါတယ်။အဲ့ဒီလိုလဲဟောထားတယ်ပြီးတော့ပရိတ်တွေကိုလည်းပဲခွင့်ပြုထားတော့ဒီအဆိုနှစ်ခုကမဆန့်ကျင်ဘူးလားဆိုတော့မိလိနာမင်းကြီးကမေးလျောက်တဲ့အခါမှာအရှင်သာကတိကဖြေးပါတယ်။အဲ့ဒီမေးလျောက်တဲ့အထက်မှာဒီယရဏတုတ်ရယ်မေတ္တာတုတ်ရယ်ခန္ဓာ ပရိမောရပရိဒဇကပရိအာတာနာတိယပရိအင်္ဂုလိမာရပရိလို့ဒီတုတ်တွေဒီပရိတွေကိုပရိအဖြစ်နဲ့ထုတ်ပြထားတယ်အဲ့ဒီနောက်ဒီအထကရာကျမ်းလေးမှာဓာတိခေအာနာခေဝိပယခေဆိုပြီးတော့ခေသုံးမျိုးခွဲခြားပြတဲ့နေရာမှာအာနာခေကိုဖွင့်ပြတဲ့နေရာမှာဒီတုတ်တွေကိုပဲထပ်ပြီးတော့ပြပါတယ်ယရဏတုတ်ခန္ဓာပရိဒဇကပရိအာဒါနာတိယပရိမောရပရိ ဒီတုတ်တွေဒီပြိတ္တိရဲ့အာနာနှရနဲပဲသက်ကြဝဠာကတိတသိန်းလို့ဒီလိုပြထားပါတယ်အဲ့ဒီမှာလည်းဒီတုတ်တွေနာမည်ပါပါတယ်ထို့အတူပဲတခြားထထာတွေမှာလည်းပဲဒီလိုတုတ်တွေကိုပြထားပါတယ်အဲ့တော့အားလုံးဒီထထာတွေနဲ့မိလိနာပညာပါဠိတော်မှာပါတဲ့ပရိနာမည်နဲ့ရေးထားတဲ့တုတ်တွေအားလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်ကိုယရဏတုတ်ရယ်မေတ္တာတုတ်ရယ်ခန္ဓာ မောရတစ်ဆက်ကအာတာနာတိယအင်္ဂုလိမာလာဘုဇင်ကတော့ဣတိဂိလိတုတ်ဆိုတာရဲ့အဲ့ဒါတွေပါပါလေအဲ့ဒီအထက်ကမှာဦးဇင်းတို့အခုနားလည်နေတဲ့ပေကြီးဆိုရင်မင်္ဂလာတုတ်ရဲ့ဝဋ္တတုတ်ရဲ့ဥပ္ပန္နတုတ်ရဲ့ဒီသုံးတုတ်ကတော့နောက်ဆရာကြီးထည့်ထားတဲ့တုတ်ပေါ့ခေါင်းကဒီထက္ကရာဒီမှာပြတဲ့တုတ်တွေတွေကဣတိဂိလိတုတ်ဆိုတာကိုတော့ရှင်းဆရာတော်ကြီးကခြံထားခဲ့ပါတယ်အဲ့ဒီဣတိဂိလိတုတ်ကတော့ မဟာသမယတုတ်တုတ်လို့ပိစိကဗုဒ္ဓတွေရဲ့နာမည်ကိုဖော်ထုတ်ပြီးတော့ရွတ်ဆိုထားတဲ့တုတ်တွေဖြစ်တယ်။အဲအဲ့ဒီတုတ်ကိုခြံထားပြီးတော့နေ့စဉ်ရွတ်ဖို့ဆိုတဲ့အနေနဲ့မင်္ဂလာတုတ်ဝတ္တတုတ်ပုဗ္ဗနာတုတ်ဒီသုံးတုတ်ကိုပါထည့်ပြီးတော့အခုပေကြီးတတုတ်ဆိုပြီးတော့ဥစဉ်လောက်ခဲ့မှာရှိနေပါတယ်။အဲ့ဒီတုတ်တွေထဲမှာလည်းပဲဝတ္တတုတ်ငုံမင်းပိတ်ပေါ့လေ။အဲ့ဒီဝတ္တတုတ်ကဒီပေကြီးတီကလက်ထက်လောက်တုန်းက ဂုတ္တရီပရိတ်အနေနဲ့အသုံးမပြုသေးဘူးလားတော့မပြောတတ်ဘူးအဲ့ဒီပရိကြီးဒီကမှာဝတ္တတုတ်ကိုဖွင့်ဆိုထားတာကိုမတွေ့ရအောင်အဲဝတ္တတုတ်မပါဘူးလို့ပဲဆိုရမှာအဲ့ဒီနောက်ကြမှာဝတ္တတုတ်ကပရိကြီးတဲ့ရောက်လာတယ်လို့လည်းဆိုနေပါတယ်အဲ့အခုဦးဇင်းတို့ပရိကြီးသတ္တတုတ်ဆိုတဲ့ထဲမှာတော့ဝတ္တတုတ်ပါနေပြီးတော့ကိုပုဗ္ဗဏတုတ်ကတော့ကိုဘုရားဟောဂါထာတချို့တဝက်ရယ်ရှေးဆရာတော်ကြီးများရေးတဲ့ဂါထာတွေရယ်စုပေါင်းပြီးတော့စီစဉ်ထားပါတယ် အဲ့တော့ဒီတုတ်တွေကဟိုအခုတော့များသောအားဖြင့်နေတိုင်းရွတ်နေကြမှာပါပဲသို့တော့သူ့အချိန်ခါနဲ့သူ့အကျိုးနဲ့ဟိုခွဲခြားရမယ်ဆိုရင်တော့ကိုမင်္ဂလာတုတ်ဆိုတာကမင်္ဂလာအခါမှာရွတ်ရတဲ့တုတ်ပေါ့အလှမင်္ဂလာမင်္ဂလာရှိတဲ့အခါတွေမှာဒီရွတ်ရပါတယ်ယရဏတုတ်ကတော့ကိုယောဂဘေးတို့ဘလူးဘေးတို့ဒုက္ခဘေးတို့ဖြစ်နေတဲ့အခါမျိုးမှာရွတ်ရတဲ့တုတ်ပါ မေတ္တာတုကတော့တတ္တဝါတွေပေါ်ကိုမေတ္တာပွားတာမလို့နေတိုင်းနေတိုင်းမေတ္တာရွတ်ရပါခန္ဓာတုဆိုတာကတော့မွေဘေးမှာခဲအောင်ဆိုပြီးတော့မြတ်စွာဘုရားကဒီတတ်မှတ်ပြီးတော့ခွင့်ပြုထားတဲ့တုတ်ပါ။ဒါကြောင့်မွေရုပ်ကင်းလို့ဒီဘေးကဝင်ကင်းဝေးရင်ဒီခန္ဓာတုတ်ကိုရော့ပါ။မောရတုတ်ကတော့ကိုဟိုဒေါင်းမင်းပိတ်ဆိုတော့ကိုအနှောင်အဖွဲ့လွတ်ဖို့စသည်ဖြင့်ရည်ရွယ်ချက်ပေါ့လေ။ဒီရည်ရွယ်ချက်နဲ့ရော့ပါ။တဇက်ကပရိကတော့ကိုအမှားတော့တဇက်ကပရိဆိုတာ ဟိုဣတိပိတောဘဂဝါသာရမြတ်စွာဘုရားရဲ့ဂုဏ်တော်တရားရဲ့ဂုဏ်တော်တန်ခါရဲ့ဂုဏ်တော်ဒါတွေပါပဲဒါကလည်းပဲဒီတောထဲမှာတယောက်တည်းနေတဲ့ခါတော့တို့ကြောက်တဲ့ခါတော့မှကြောက်လန့်လာတဲ့ခါတော့မှရွတ်ရတဲ့တုတ်အာကန္တာတိယတုတ်ကတော့ရှိဘုရားရှင်ကြီးရဲ့ဂုဏ်တော်ကိုချီးကျူးပြီးတော့ဒီမိမိချမ်းသာဖို့ဆန္ဒပြုတဲ့တုတ်ပါပဲအာဒနာတိယတုတ်အစ်စ်ကတော့ဒီကနေ့ကမှပါတယ်အရှိကြီးပါသူက အဲ့ဒီအာရဏတိယတုတ်ကြီးတဲ့ကဂါထာအသင့်အသင့်ယူပြီးတော့ရှင်းဆရာတော်များကဟိုခပ်ဟောပြုဖြစ်အောင်ပေါ့လေပေါ့ပေါ့ဖြစ်အောင်ဆိုပြီးတော့စီစဉ်ခဲ့တာပါအာရဏတိယတုတ်ကြီးကတော့ဘလူးဖန်ကားတဲ့ခါတော့ဘာတော့မှအကြအနရွတ်ရတဲ့တုတ်ကြီးကိုသင်္ခုလူမာလာပရိကတော့အများပြည်ပြည်သားဖြစ်တဲ့အတိုင်းအာဒကမတွေမိမဖွားနေတဲ့အခါမျိုးမှာရွတ်ရတဲ့တုတ်ပေါ့သို့တော့ဒါကအထက်ကထာမှာဆိုတာကြတော့ကိုဒီကိစ္စတခုတည်းတာမဟုတ်ပါဘူးတဲ့ ဒီအင်္ဂုလိမာရပရိကမတားဆီးနိုင်တဲ့ဘေးရန်ရလို့မရှိပါဘူးလို့ဒီလိုဖွင့်ဆိုထားပါတယ်ဒါကြောင့်မို့ဒီနေတိုင်းနေတိုင်းလည်းပဲရွတ်လို့ရပါတယ်ဘုဇင်တို့ဘုဇင်တို့ကတော့နေထိုင်နေထိုင်မကောင်းဖြစ်တဲ့အခါမှာဒါရွတ်ရတာပါအဲ့ဒီဘုဇင်တို့ကလည်းပဲအခုပြည်ကြီးထဲမှာပါတယ်ဘုဇင်တို့ကဘုရားဟောအစ်စ်မဟုတ်ဘူးပေါ့လေဘုရားဟောဘုဇင်တို့သုံးတို့ကိုဒီအကျဉ်းချုံပြီးတော့ဂါထာစီးထားတာပါအ내တိတွေကတော့အတူတူပဲသွားပါတယ် အဲပါဠိအနေထားကတော့မြတ်ဘုရားဟောဘုရင်တို့အစစ်ကတော့သကပြေပေါ့လေစုံနိယလို့ခေါ်တယ်အခုပေကြီးတဲ့မှာပါလာကတော့ဂါထာတွေစီထားတော့ပို့ပြီးတော့ရွတ်လို့လွယ်တာပေါ့ပုဗ္ဗဏတုတ်ကတော့မင်္ဂလာရှိအောင်ဆိုပြီးတော့ရေးဆရာတွေစီစဉ်ထားတဲ့တုတ်အဲဒါကြောင့်မို့ဒီပေကြီးတဲ့တုတ်ကိုနေတိုင်းရွတ်ရင်လည်းပဲဖြစ်တာပဲပြီးတော့အထူးအချို့လိုတဲ့ခါမှာသူ့အလိုက်ပေါ့လေခန္ဓာတုတ်မောရတုတ်ဒီတစ်ဆက်တုတ်စသည်တော့ဒါရွတ်ကြရတာ ဒါပရိတ်ရွတ်တဲ့အခါမှာဖြစ်စေပရိတ်နာတဲ့အခါမှာဖြစ်စေအကျိုးရှိအောင်ရွတ်ဖို့နာဖို့ဒါလည်းအရေးကြီးပါတယ်အကျိုးရှိအောင်ရွတ်ဖို့နာဖို့ဆိုတာကရွတ်တဲ့ပုဂ္ဂိုလ်အနေနဲ့အင်္ဂါ၃ချက်ညီအောင်ရွတ်ရမယ်လို့ဆိုပါတယ်ဒါလည်းပဲအခုပြိဿတဲ့ကပြီးပြီးသားအများကြီးပါပါလိမ့်မယ်ဒီတရားအ내ကိုမှန်မှန်ကန်ကန်နားလည်အောင်လုပ်ထားရမယ်ပြီးတော့ ကြီးကြီးပုံပုံဖြစ်အောင်လေ့လာထားရမယ်ပြီးတော့မေတ္တာစိတ်ထားဒီပေါ့ပါတော့နှလုံးနဲ့